ရှင်ဟံဩရစာပထမဆုံးခန်းကြီး9အငယ်1မှ9ယေရှုသည်ခရစ်တော်ဖြစ်တော်မူသည်ကိုယုံကြည်သောသူမည်တကားဖျားသခင်ဖြစ်ပွားစေတော်မူသောသူဖြစ်၏အဖကိုချစ်တော်သူသည်သားကိုလည်းချစ်တတ်သည်နှင့်ညီငါတို့သည်ဖျားသခင်ကိုချစ်၍ပညာတော်တို့ကိုစောင့်ကြလျင်ဖျားသခင်သားတို့ကိုချစ်ကြသည်ကိုငါတို့သိရကြ၏ပညာတော်တို့ကိုစောင့်ခြင်းအရာသည်ဖျားသခင်ကိုချစ်ရရောက်၏ပညာတော်တို့ကို စောင့်ခဲသည်မဟုတ်ဘုရားသခင်၏သားဖြစ်သောသူမည်တကားလောကကိုအောင်တတ်၏လောကကိုအောင်ခြင်းအကြောင်းမူကားငါတို့၏ယုံကြည်ခြင်းပေသည်ယေရှုခရစ်သည်ဘုရားသခင်၏သားတော်ဖြစ်သည်ကိုယုံကြည်သောသူမှတပါအဘယ်သူသည်လောကကိုအောင်နိုင်သနည်းအငယ်6မှ7ထိုသခင်ကရေအားဖြင့်၎င်း အသွေးအားဖြင့်၎င်းကြွလာသော သူတည်းဟူသောယေရှုခရစ်တော်ပေတည်း။ရေအားဖြင့်သာမဟုတ်၊ရေအားဖြင့်၎င်း၊အသွေးအားဖြင့်၎င်းကြွလာတော်မူ၏။သက်သေခံဟူမူကား၊ဝိညာဉ်တော်သည်သမ္မာတရားဖြစ်၍သက်သေခံတော်မူ၏။သို့ဖြစ်လျှင်၊ကောင်းကင်ဘုံ၌ခမည်းတော်တပါး၊နှုတ်ကပတ်တော်တပါး၊သန့်ရှင်းသောဝိညာဉ်တော်တပါး၊သက်သေခံသုံးပါးရှိ၍၊ထိုသုံးပါးတို့သည် တလုံးတဝါကြီးဖြစ်တော်မူ၏မြေကြီးပေါ်၌လည်းဝိညာဉ်တော်တပါရေတပါအသွေးတပါတက်တေခံသုံးပါရှိ၍ထိုသုံးပါတို့သည်တညီတညွတ်ကြီးဖြစ်ကြ၏လူဤတက်တေကိုယုံရလျင်ဘုရားသခင်ဤတက်တေတော်ကိုတာ၍ယုံပွဲရာအကြောင်းရှိ၏ယခုဆိုခဲ့ပြီးသောတက်တေကဘုရားသခင်သည်မိမိသားတို့၏အကြောင်းကို သက်သေခံတော်မူချက်ဖြစ်သည်။ဘုရားသခင်၏သားတော်ကိုယုံကြည်သောသူသည်မိမိအထဲ၌ထိုသက်သေကိုရ၏။ဘုရားသခင်ကိုမယုံကြည်သောသူမူကားဘုရားသခင်ကို မှုသာအပြစ်တင်၏။အဘယ်သို့နည်းဟုမူကားဘုရားသခင်သည်မိမိသားတော်၏အကြောင်းမှသက်သေခံတော်မူသော စကားတော်ကို ထိုသူသည်မယုံဘဲနေ၏။သက်သေခံတော်မူချက်ဟုမူကားဘုရားသခင်သည်ငါတို့အားသာဝရအသက်ကိုပေးတော်မူ၍ ထိုအသက်သည်လည်းသားတော်၌ပါ၏သားတို့ကိုရသောသူသည်အသက်ကိုရ၏ဘုရားသခင်သားတို့ကိုမရသောသူမူကားအသက်ကိုမရအငယ်73မှ27ဘုရားသခင်သားတို့ကိုယုံကြည်သောသင်တို့သည်သာရသက်ကို ကိုယ်တိုင်ရသည်ဟု သိစေခြင်းငှာဤအများကိုသင်တို့အားငါရည်၍ပေးလိုက်၏ ငါတို့သည်ဘုရားသခင့်ထံတော်၌ရဲရင့်ခြင်းအကြောင်းဟူမူကား၊ငါတို့သည်အလိုတော်နှင့်အညီတစုံတခုသောဆုကိုတောင်းလျှင်၊ဘုရားသခင်သည် နားထောင်တော်မူ၏။ဆုတောင်းသမျှသောစကားတို့ကိုနားထောင်တော်မူသည်ကိုငါတို့သိလျှင်၊အထံတော်၌တောင်းသောဆုတို့ကိုရမည်ဟုသိရကြ၏။ညီအစ်ကိုချင်းသည်သေပြစ်မသင့်သောဒုစရိုက်ကိုပြုမိသည်ကိုတစုံတယောက်သောသူသည်မြင်လျှင်၊ထိုသူသည်ဆုတောင်းရမည် တေပြစ်ကိုမပြုသောသူတို့အဖို့လွန်ငါဘုရားသခင်သည်သူတို့အားအသက်ကိုပေးတော်မူမည်။တေပြစ်တင်သောဒုစရိုက်ရှိ၏။ထိုဒုစရိုက်အပြစ်ကိုလွတ်စေခြင်းငှာဆုတောင်းရမည်ဟုငါမဆို။မတရားသောအမှုမည်သည်ကားဒုစရိုက်ဖြစ်၏။သို့တော်လည်းတေပြစ်မတင်သောဒုစရိုက်ရှိ၏။ဘုရားသခင်သားဖြစ်သည်မြတ်သောသူတို့သည်ဒုစရိုက်ကိုမပြုတ်တတ်သည်ကိုငါတို့သိကြ၏။ဘုရားသခင်ဖြစ်ပွားစေတော်မူသောသူသည်မိမိကိုမိမိ စောင့်ရှောက်သဖြင့်မာနသည်ထိုသူကိုမထိမခိုက်နိုင်ရာငါတို့သည်ဖျားသခင်နှင့်ဆက်ဆိုင်သည်ကို၎င်းလောကီသားအပေါင်းတို့သည် မာန၏လက်၌ရှိကြသည်ကို၎င်းငါတို့သိကြ၏ဖျားသခင်သားတော်သည်ကြွလာ၍မှန်သောဖျားသခင်ကိုတည်သောညံကိုငါတို့အားပေးတော်မူသည်ကိုလည်းငါတို့သိကြ၏မှန်သောဖျားသခင်၌၎င်းသားတော်ယေရှုခရစ်၌၎င်းငါတို့သည်တည်လျက်ရှိကြ၏ ထိုသူသည်မှန်သောဘုရားသခင်ဖြစ်တော်မူ၏သာဝရအသက်လည်းဖြစ်တော်မူ၏ချစ်သားတို့ရုတ်ထုစင်တုကိုကျင်ဆောင်ကြလော့ရှင်ယောဟန်ဩဝါဒစာပထမဆောင်ပြီး၏